သာသနာတော်နှစ်2569ခုနှစ်ဩဇာတက္ကရာ1385ခုနှစ်နေုံလာဇန်9ရက်ခရစ်နှစ်2023မေလ25ရက်ဇာတာပတိနေ့ဒီနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်း၌မာသတိပဋ္ဌာန်ဝိပဿနာခொနည်းတရားစခန်းပွဲမှာဝင်ရောက်ပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုရိုသေးသေးရှုပွားအားထုတ်ပြီးနေကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနအမတဒါနနေရာဖြင့်တရားလူပေးလူမှာ တတိပဌာနာသုတ်တံဒေသနာတော်မှာ ဖွင့်ပြထားတဲ့ဣရိယာပဋ္ဌာပိုင်းဘုန်းကြီးတို့ဟောကြားပေးမှာ တရားလူပေးမှာဖြစ်ပါတယ်ဣရိယာပဋ္ဌာပိုင်းမှာဣရိယာပုတ်၄ပါးရှုမှတ်ပွားများအထုပ်ပုံတွေကိုမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်အဲလိုမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့အတိုင်းပဲ ဘုန်းကြီးတို့ယေရှုတော်ရှင်မာသီဆရာတော်ဘုရားကြီးဟာလည်းပဲဒီဣရိယာပဌာပိုင်းကိုပြည့်စုံဣရိယာပု၄ပါးကိုရှုမှတ်ပွားများအာထုတ်ပုံတွေကို ရှုတတ်မှတ်တတ်ပေါင်းများတတ်အာထုတ်တတ်အောင်ဟောကြားသင်ပြပေးခဲ့တာဖြစ်ပါတယ်အဲဒီမှာနံပါတ်1ကိစ္ဆံတော်ဝါကိစ္ဆာမိတိပသနာတိကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီ ဘာသွားတော့သွားစေသွားခိုက်သွားစဉ်မူလေကိစ္စမေတိသွားတိဟူ၍ပသနာတိတိဘာတိအောင်ရှုသွားနေတာလေးကိုသွားမှသိနေရမယ်သာမန်သိနေရမယ်ဆိုတော့ဘုန်းကြီးမနေ့ကပြောခဲ့ပြီ။ဓမ္မတရားမရှုမှတ်တဲ့ပုဂ္ဂိုလ်တွေလည်းသိတာပဲ။ခွေးမြေခွေးအစရှိတဲ့အဉ္ဉံစားတရားတွေလည်းသိတာပဲ။ သိယုံနဲ့ကမ္မထဖြစ်ရောလားဝိပဿနာဖြစ်ရောလားဆိုတဲ့အဲ့ဒီမိငုံကိုဓကရာဆရာကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသွားရင်သွားမှန်သိရမယ်ဆိုတာတာမန်မရှုမှတ်တဲ့တရားမရှုမှတ်တဲ့ယဟန်ရှင်လူများနဲ့ခွေးမြေခွေးအစရှိတဲ့အញ្ញံစားတရားတွေရဲ့အလေးပေါက်အတိမျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောခဲ့တာမဟုတ်ပါဘူး။တာမန်ပုဂ္ဂိုလ်ရဲ့အတိဆိုတာက အသက်ကောင်ဝိညာဉ်ကောင်စသည်ဖြင့်ဆွဲလန်းမှုကိုလည်းပဲမခွာနိုင်ဘူး။ငါသူယောက်ျားမိန်းမဆိုတဲ့အစွဲတွေကိုလည်းမပယ်နိုင်ဘူး။ဒါကြောင့်မို့ကမ္မထာလည်းမဖြစ်ပါဘူးတဲ့ဝိပဿနာဘာဝနာလည်းမဖြစ်နိုင်ပါဘူး။ဒီခုဘုန်းကြီးတို့ယောဂီများ ရှုမှတ်ပြီးတော့တိသွားတဲ့အတိကြတော့ပုဂ္ဂိုလ်တ attva ဆိုတဲ့ အသက်ကောင်ဝิญဉ်ကောင်ဆိုတဲ့အစွဲတွေကိုလည်းခွာနိုင်တယ်ငါသူယောက်ျားမိန်းမဆိုတဲ့အဲ့ဒီအတ္တတွေကိုလည်းပဲပယ်နိုင်တယ်အဲ့လိုအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိကိုပယ်နိုင်တဲ့အတွက်ကြောင့်မို့သူဟာကမ္မထမ်းလည်းနေပါတယ်တဲ့ဝိပဿနာဘာဝနာလည်းနေပါတယ်အဲ့ဒီမှာလည်းပဲမိဂုံလေးတွေသွားမှုနဲ့စပ်ပြီးတော့ဘုန်းကြီးမနေ့ကပြောခဲ့တယ် ကောကိစ္စတိကတ္တကမနံကိစ္စတိကိင်္ဂရဏံကိစ္စတိဆိုပြီးတော့မိဂုံသုံးသုံးမျိုးမှာဘောကိစ္စတိဘယ်သူသွားတယ်လဲဆိုရင်မိဂုံမှလည်းပဲတတ္တဝပုဂ္ဂိုလ်စုံတရားမှသွားတာမဟုတ်ဘူးတဲ့ဘဒ္ဒကမနံဘယ်သူဤသွားမှုလဲဆိုတဲ့နေရာမှာလည်းပဲတတ္တဝပုဂ္ဂိုလ်စုံတရားဤသွားမှုမှာမဟုတ်ပါဘူးတဲ့ကိင်္ဂရဏကိစ္စတိဘယ်အကြောင်းကြောင့်သွားတယ်လဲဆိုတော့ အဲ့ဒီကျမ်းမှာအဖြေကစိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သော တောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ပစ္စတိသွားတယ်စိတ်ကသွားခြင်းတဲ့အခါစိတ်တစ္ဆဝါယောဓာတုရဲ့တွန်းကန်မှုတတ္တိထူတွေဖြစ်လာအဲ့ဒီမှာတည်ခြင်းတည်ခြင်းတွန်းကန်ရုပ်ရှားရွေရှားပြီးတော့သွားမှုတွေဖြစ်လာတယ်အဲ့ဒါလေးကိုလည်းပဲကိစ္ဆမိတိစိတ်တံတဲ့ သွားမယ်ဆိုတဲ့အခါမှာသွားမြည်လို့ကြံတဲ့စိတ်ကပထမဖြစ်တယ်ကိစ္စမိတိစိတ်တံဥပ္ပစ္စတိသွားမြည်ဟုကြံသောစိတ်သည် ရှေးဥစွာဖြစ်ပေါ်တယ်တန်ထုစိတ်ကဝါယံဇနေတိတောင့်တင်းလှုပ်ရှားမှုကိုဖြစ်စေတယ်ဝါယော တောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းဟောဒီကာယဝိညာဉ်ကိုခေါ်တဲ့တွန်းကံမှုတတ္တိအထူးကိုဇနေတိဖြစ်ပေါ်စေတယ်တွန်းကံမှုတတ္တိတွေဖြစ်လာ အဲ့ဒီကြတော့မှစေတကရိယာဝါယောတာဒုဝိဖာရိနာစိတ်ကသွားခြင်းနဲ့စိတ်ဖြစ်ပေါ်လာတဲ့အခါကျတွန်းကံမှုတတ္တိထိုးတွေကြောင့်တက္ကလတကာယတာတကူလုံးဤပုရတော်ဘိနိဟာရောရှေ့ဘက်သို့တက်တဲ့ဆောင်းသွားခြင်းကို ကမဏန္တိဟုစတိသွားခြင်းလို့ခေါ်တယ်သူ့ရဲ့အဓိပ္ပာယ်ဖြေလေးကတော့အချင်းချင်းပြောလိုက်ရင်စိတ်ကသွားခြင်းလို့ယုံကြည်သွားတယ် သွားနေတာဟာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးရုပ်တရားကြီးသွားကျင်နေတာကဘယ်သူကသွားကျင်နေတာလဲငါကသွားကျင်တာလားမဟုတ်ဘူးလေစိတ်ကစိတ်ဆိုတဲ့နံတရားလေးကသွားကျင်တာဒါကြောင့်မို့သွားကျင်တာကနံသွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ်နံယုတ်နှစ်သိန်းအမြင်ရှင်သွားရင် အလုပ်လို့သွားရင်ဝိပဿနာလုပ်လို့ အဲ့လိုဝိပဿနာလို့လို့လို့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲသွားရင်သွားနေတာလေးနဲ့သိနေတာလေးဒါနှစ်ခုပဲသွားနေတာလေးကတရားသိနေတာလေးကတရားနှစ်ခုပွဲနေတယ်သွားနေတာလေးကယုတ်သိနေတာလေးကနာသွားနေတာလေးကယုတ်သိနေတာလေးကနာအဲ့ဒီလိုကိုကွဲပြားပြီးသိသွားတယ်အထူးအဖြင့်တော့ဒီဒီချာချာစူးစူးဆိုင်ဆိုင်နေတယ် ရှုမှတ်မယ်ပွားများမယ်အားထုတ်မယ်ဆိုရင်တော့တကယ်ကိုတဘာဝလက္ခဏာတွေသဘောလေးတွေကိုယောဂီတို့ကိုယ်တိုင်ဉာဏ်နဲ့ဓာတ်တိကိုယ်တိုင်ဉာဏ်နဲ့ဓာတ်တိတွေ့လာလိမ့်မယ်ပဂတိမျက်စိနဲ့မြင်တယ်လို့ကိုမြင်လာလိမ့်အဲဒီလိုမြင်လာအောင်ဆိုရင်ဉာဏ်မျက်စိနဲ့ကြည့်ရသွားတဲ့ခံမှာအခုချီတော့ကိုငုံပြီးကြည့်နေရမှာမဟုတ် ဉာဏ်မျက်စိလေးနဲ့ကြည့်ရသွားတာသွားမှန်သိတိတိချာချာမြင်အောင်ကြည့်တိတိချာချာမြင်အောင်ကြည့်ဆိုတာပဂရိမျက်စိနဲ့ကြည့်ခိုင်းတာမဟုတ်ဘူးဉာဏ်မျက်စိနဲ့ဓမ္မစကြာဒေသနာတော်မှာသက္ခုကရဏီညာနာကရဏီအဲ့ဒီဉာဏ်မျက်စိနဲ့ဘုန်းကြီးတို့ယောဂီများမြင်အောင်ကြည့်ရ မြင်အောင်ကြည့်တဲ့အခါကလည်းကြတော့ခြေလန်းတိုင်းခြေလန်းတိုင်းရဲ့တရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ရွေ့ရွေ့သွားနေတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့သိလိမ့်မယ်ကျင်းသွားတဲ့သဘောတောင့်သွားတဲ့သဘောကိုကိုယ်တိုင်တွေ့လိမ့်မယ်ခြေထောက်ဆိုတဲ့ပုံပန်းတရံပညာတရံပြောက်ပြီးတော့ပရမတ်တကယ်သဘောလေးပဲ ပုံဟံဘာမှမပါပုံတံဘာမှမရှိဘူးအဲ့ဒီသဘောလေးတွေကိုတည်တည်ချာချာရှုနေရင်းနဲ့ကိုသဘောကျပြီးသိလာအဲ့ဒီသိဟာတဘာဝလက္ခဏာပဲအဲ့ဒီမှာတဘာဝလက္ခဏာမှာကိုယ်ပိုင်သဘောလေးတွေရှိတယ်ပထဝီဓာတ်မှာဘုန်းကြီးတို့ယောဂီများမာရာပြော့တာကြမ်းထမ်းတာနုညံ့တာ ပေါ်တာလေးတာဒါပထဝီဓာတ်ရဲ့သဘောတွေပဲနိတေဇောဓာတ်ရဲ့သဘောကြတော့ပူတာအေးတာနှွေးတာတေဇောဓာတ်ရဲ့ဒါကိုယ်ပိုင်သဘောပဲဝါယောဓာတ်မှမရှိဘူးပထဝီဓာတ်မှမရှိဘူးဒီပူတာအေးတာနှွေးတာအဘောဓာတ်ကြတော့ယူစည်းတာဖွဲ့စည်းတာဒါအဘောဓာတ်ရဲ့ကိုယ်ပိုင်သဘောပဲပထဝီဓာတ်မှလည်းမရှိဘူးတေဇောဓာတ်မှလည်းမရှိဝါယောဓာတ်ကြတော့ ရွေ့တာတင်းတာတောင့်တာတွန်းကန်တာလှုပ်ရှားတာဒါဝါယောဓရဲ့ကိုယ်ဝင်သဘောပဲဝိကပတဝီဝတ္တိဇောမှာမရှိဘူးဒါကြောင့်မို့အဲ့ဒီကိုယ်ပိုင်သဘောလေးတွေတဘာဝလက္ခဏာလေးတွေကိုယောဂီရှုမယ်ဆိုရင် ဒီဈဉ္ဉံရှုနေတဲ့တဲ့ဟူကတဘာဝတွေတွေ့နေလိမ့်မယ်သွားတဲ့ခါညာလန်းတယ်ပင်လန်းတယ်လို့ရှုနေတဲ့ခါမှာတည်ရွေ့ပြီးမှတည်ရွေ့ တရွေ့ပြီးမှတရွေ့ရွေ့နေတဲ့သဘောသိခြင်းသိမယ်ဘုမဟုတ်တင်းသွားတောင့်သွားတဲ့သဘောသိခြင်းသိမယ်အမှန်သိကြည့်တယ်ပဲဒါတကယ်လို့တစ်ချက်မှတ်ကနေပြီးတော့တိုးပြီးတော့မှတ်မယ်သုံးချက်မှတ်ကိုရအောင်မှတ်မယ်ဆိုရင်လည်းပဲရှုမှတ်တဲ့ကံမှာကြွခိုက်ကလေးမှာတေချာကြွတာနဲ့မှတ်တာတစ်ထပ်သေးချပြီစီလမ်းခိုက်မှာလမ်းတာနဲ့မှတ်တာတစ်ထပ်သေးချပြီစီ ခြားခဲ့ကလေးမှာခြားတာနဲ့မှတ်တာတစ်ထပ်တည်းကြပြီစီအဲ့ဒီလိုတစ်ထပ်တည်းတစ်ထပ်တည်းကြနေတဲ့စိတ်ကဘယ်မှပြန့်လွင့်မှုမရှိတော့တခြားစိတ်ခြားစိတ်တွေဘယ်ကမှမဝင်လာတော့ဘူးဒီပုံမှာပဲမှတ်စိတ်ကလေးမြဲဒီပုံမှာရှုမှတ်စိတ်ကလေးကမြဲတည်နေတယ်အဲ့ဒီလိုမြဲတည်နေတဲ့အခါကလည်းကြတော့အမှန်တဘာဝကို သိလာတယ်ပညာတရားပြောက်ပြီးတော့ပရမတ်သဘောလေးတွေကြွားဖက်ကလေးမှာဆိုရင်ဒီယူချင်းဒီယူချင်းကြွလာတဲ့သဘောသို့မဟုတ်ပေါ့ပါလာတဲ့သဘောသို့မဟုတ်လေးကျသွားတဲ့သဘောဒီသဘောလေးတွေလမ်းလိုက်တဲ့ခါမှာဆိုရင်ဒီယူပြီးဒီယူရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေတွေ့ ရှားနင်းလိုက်တဲ့အခါမှာဆိုရင်လည်းပဲဒီတိုင်းပဲဒီဝချင်းဒီဝချင်းရွေ့ရွေ့ရွေ့ရွေ့ပြီးအောက်ကိုကျသွားဓမ္မမဟုတ်လေးပြီးကျသွားဒီတိုင်းပဲကျမ်းနဲ့ထိတဲ့အခါကျတော့မာသဘောတွေ့ရင်တွေ့မယ်ပြောသဘောတွေ့ရင်တွေ့ကျမ်းထားတဲ့သဘောတွေ့ရင်တွေ့မယ်နုညံ့တဲ့သဘောတွေ့ရင်တွေ့မယ်ဓမ္မမဟုတ်ပေါ်သဘောလေးသဘောဆိုတာကတော့ ဒီနေရာမှာတဲ့ဟိုအဘောဓတုတေဇောဓတုမှာသွားထင်ရှားတတ်ပါဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတေချာဈဉ္ဉံအမှတ်ကိုတေချာရှုမှတ်မယ်ဆိုရင်အဲ့ဒီဓာတ်တဘာဝတွေရဲ့သူတို့ရဲ့ကိုယ်ပိုင်သဘောလေးတွေတဘာဝလေးတွေကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့လာလိမ့်မယ်ဒါကြောင့်မို့ရှုတဲ့အခါမှာ မနေ့ကဘုန်းကြီးတို့ရှုပုံရှုနည်းလေးပြောခဲ့ပြီတစ်ချက်မှမှတ်ရင်ဘယ်လိုမှတ်မညာလန်းတယ်ဖလန်းတယ်မှတ်မယ်နှစ်ချက်မှတ်နဲ့မှတ်မယ်ဆိုရင်ကြွားတယ်ချတယ်မှတ်မယ်သုံးချက်မှတ်နဲ့မှတ်မယ်ဆိုရင်ကြွားတယ်လန်းတယ်ချတယ်ကြွားတယ်လန်းတယ်ချတယ်မှတ်မယ်အဲ့ဒီတွေကမှစူးစိုက်မှုအားကြီးကောင်းလာလို့စိတ်ရဲ့ဥပ္ပစဖြစ်လာလို့ရှိရင်လည်းပဲစိတ်ဥလေးတွေကစပြီးတော့ ထည့်ပြီးတော့မှတ်လိုက်ရင်မှတ်သွားမယ်ဆိုတာလေးတွေဘုန်းကြီးမနေ့ကပြောခဲ့တယ်။အဲဒီလိုအမှန်တိုင်းသိဖို့ဆိုရင်တော့တဘာဝအမှန်လေးတွေကိုတည်တည်ချာချာသိဖို့ဆိုရင်တော့ယောဂီပုဂ္ဂိုလ်ဟာတေချာစူးစိုက်ပြီးတော့ရှုရလိမ့်မယ်ကြွားတဲ့ခိုက်ကလေးမှလည်းတည်တည်ချာချာစူးစိုက်ရှုလမ်းတဲ့ခိုက်ကလေးမှလည်းတည်ချာစူးစိုက်ရှုခြားတဲ့ခိုက်ကလေးမှလည်းတည်ချာစူးစိုက်ရှုစူးစိုက်ရှုရင်သူ့ရဲ့ဓာတ်တဘာဝလေးတွေကို ရှင်းရှင်းလင်းလင်းသိလာလိမ့်မယ် ဒါကြောင့်အဲ့ဒီဆောင်ပုံလေးကိုစူကြည့်အောင်ကြွားရာကြွားမှန်းသည့်သေးသေးချာချာမြင်အောင်ကြည်ယူနေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧဒဝါယောတတ္တိ ကြွတာကြွမှန်သည်ဒီဒီချာချာမြင်အောင်ကြည်ဒီဒီချာချာမြင်အောင်ကြည်ပဂရိမျက်စိနဲ့လားညာမျက်စိနဲ့လားညာမျက်စိနဲ့ဒီဒီချာချာမြင်အောင်ကြည်ရတယ်အဲလိုမြင်အောင်ကြည်လိုက်လို့ရှိရင်ယောဂီမှာတည်ယူပြီးမှတည်ယူတည်ယူပြီးမှတည်ယူတည်ယူပြီးမှတည်ယူကြွလာတဲ့သဘောကို ယောဂီပုဂ္ဂိုလ်တည်ကောင်းသိမယ်ဒီလိုမဟုတ်ဘူးကြွလာတဲ့အခါကလေးမှာပေါ်ပြီးတော့ပါလာတဲ့သဘောလေးသိရင်သိမယ်ဒီလိုမဟုတ်ဘူးကြွခိုက်ကလေးမှာလေးပြီးပါလာတဲ့သဘောတွေ့ရင်တွေ့မယ်ဘယ်လိုပဲတွေ့တွေ့ဘယ်လိုပဲသိသိအဲ့ဒီအသိဟာအမှန်သိပဲတကယ်သဘောလေးကိုသိနေတာဒါကြောင့်ဆိုလိုက်ကြွားတာကြွားမှန်းသိ လေးလေးချာချာမြင်အောင်ကြည်၍နေရာလေးတွေ့ရ၏ဘေဒဝါယောတတတ္တိကြွားတာကြွားမှန်းသည်ဒီဒီချာချာမြင်အောင်ကြည်ဒီဒီချာချာမြင်အောင်ကြည် ပေါ်နေရာလေးတွေ့ရ၏ပေါ်နေရာလေးတွေ့ရ၏ဧဒါတိဇောတတ္တိဧဒါတိဇောတတ္တိကြွားတာကြွားမှန်သည်ကြွားတာကြွားမှန်သည်သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏လေးနေရာလေးတွေ့ရ၏ ဧတာအာဘောတတ္တိဧတာအာဘောတတ္တိဟောတစ်ချိန်နဲ့တစ်ချိန်အတွေ့ကတိတာလေးကတူချင်မှတူမယ်တရားနဲ့တရားတွေ့တာတွေလည်းတူချင်မှတူမယ်ဒီတစ်ချိန်မှာရွေးနေတာလေး တွေ့ရတယ်နောက်တစ်ချိန်ကျအဲ့လိုမဟုတ်ပြန်ပေါ့နေတာလေးတွေ့ရတယ်နောက်တစ်ချိန်လျှောက်ပြန်တော့ဒီလိုမဟုတ်ပြန်ဘူးလေးနေတာလေးတွေ့ရတယ် ဘယ်အတိပဲဖြစ်ဖြစ်ဘယ်တွေ့ပဲဖြစ်ဖြစ်အတွေ့မှအတိမှမှာတစ်ချိန်နဲ့တစ်ချိန်သိတာချင်းတူချင်မှတူမယ်နောက်တဦးနဲ့တဦးသိတာချင်းနဲ့တူချင်မှတူမယ်ဒါပေမဲ့ဒီတိုင်းသိနေတယ်ဆိုရင်ဒါသဘာဝကိုသိနေတာသဘာဝကိုသိနေတာပဲတည်ရပြီးတည်ရရွေ့နေတယ်ဆိုတော့ဝါယောဒရဲ့သဘောကြီးဝါယောဒဆိုတာကထောက်ကန်တာတောင့်တင်းတာ လှုပ်ရှားတာရွေရှားတာအဲ့ဒီသဘောတွေကဝါယောဓာတ်ရဲ့သဘောတွေပဲထောက်ကန်တောင့်တင်းလျော်ခြင်းတမီရင်းရံလှုပ်ရှားရွေသွားတတ်သည် သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတ်တိမှန်မြန်ယောဂီအဲ့ဒါဝါယောဓာတ်ရဲ့သဘောပဲရွေနေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေသိနေပြီဆိုရင်ဗာဓတ်ကိုသိတာလေ ဝါယောဓာတ်ကိုသိနေတယ်ဒီလိုမဟုတ်ဘူးကြွက်ကက်ကလေးမှာပေါ်ပါလာတဲ့သဘောလေးတွေ့တယ်အဲ့ဒီပေါ်လာတဲ့သဘောဆိုတာလေးကိုဘုန်းကြီးကတေဇောတတိထည့်တာသူ့ရဲ့ဓာတ်ဘာဝပြောထားတာကတော့အားလုံးဟာပထဝီဓာတ်ပဲပေါ်လာရော လေးလာရောပထဝီဓာတ်ဒါပေမဲ့တေဇောဓာတ်ဆိုတာကပူရာအေးရာနှွေးရာဆိုတော့မိဓာတ် မီးဆိုတာက တောင်ကလေလာရင်မြောက်ကိုပါသွားတယ်အရှိကလေလာရင်အနောက်ကိုပါသွားတယ်ဒါလေးတာလားပေါ့တာလားပေါ့နေတဲ့သဘောတင်ရှားတယ်ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ကပေါ်သဘောလေးကိုကိုသိလိုက်တယ်ဆိုရင်တေဇောတဲ့သဘောကိုဘတ်တွေ့ရတယ်ဒီတစ်ချိန်မှာပေါ်တဲ့သဘောတွေဒီခုရှောင်းနေတဲ့အခါမှာပေါ်လာလေးထင်ရှားပြီဟောနောက်တစ်ချိန်နောက်တစ်ချိန်ရှောက်တဲ့အခါဟောလေးတာထင်ရှားပြီ ကြောတဲ့အခါမှာလေးပြီးပါလာတဲ့သဘောထင်ရှားအဲ့ဒါပထဝီဓာတ်ဆိုပေမဲ့လို့လည်းပဲအဘောဓာတ်တည်းထည့်လို့ရတယ်။ဘာကြောင့်လဲအဘောဓာတ်ဆိုတာကယူစည်းဖွဲ့စည်းရေဓာတ်ရေကိုပုံနဲ့ထည့်ပြီးတော့ဆွဲမှလာရင် ပေါ့သလားလေးသလားအဲဒါကြောင့်မို့လေးတဲ့သဘောထင်ရှားရင်အဘောဓာတ်တည်းထည့်ပြီ။ဒါကြောင့်မို့အခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကတရားပြပေးတယ်ဆိုပေမဲ့ ရှုမှတ်ပုံလေးလောက်တယ်မဟုတ်ဘဲနဲ့ရှုမှတ်လို့တွေ့တာသိတာဉာဏ်ဖြစ်ပုံကစပြီးဘုန်းကြီးပြောပြနေတာတဘာဝလေးတွေသိနေတယ်ဆိုတာဉာဏ်နေပဲဒါတဘာဝလက္ခဏာအဲ့ဒီတဘာဝလက္ခဏာကိုကြော်ပြီးတော့မရဘူးတဘာဝလက္ခဏာကစအားလုံးကတဘာဝလက္ခဏာထင်ပြီးမှဟိုဘက်ကတက္ကတတာမညဆိုတဲ့လက္ခဏာတွေထင်ရတဘာဝလက္ခဏာဆိုတာယုံနာကိုသိတာ သဘောလေးတွေသိပြီဆိုရင်ယုံနာကိုသိတာဥမာအပြင်အခုကြွတယ်ဆိုရင်ရွေသဘောလေးသိတယ်ဆိုရင်ရွေသဘောလေးဟာဝါယောဓာတ်အဲ့ဒီဝါယောဓာတ်ကယုတ်တရားအဲ့ဒီဟာလေးကိုသိနေတဲ့စိတ်ကလေးကနန္တရားဟောနောက်တကဘုန်းကြီးတို့ယောဂီများကရှုတယ်အာတေဇောဓာတ်ရဲ့သဘောလေးကိုသိတယ်ပေါ့နေတဲ့သဘောသိတယ်အဲ့ဒါတေဇောဓာတ်တေဇောဓာတ်ကယုတ်တရားသိနေတဲ့စိတ်ကလေးကနန္တရားဒါပဲ နောက်တစ်ခါရှုတဲ့အခါကာလကြတော့လေးသဘောထင်ရှားတယ်အဲဒီလေးနေတဲ့သဘောလေးကအာဘောဓရုပ်တရားသိနေတဲ့စိတ်လေးကနန္တရားရွေးတာပဲသိသိပို့တာပဲသိသိလေးတာပဲသိသိအဲ့ဒါအတိမှန်နေကြီးတယ်အဲ့ဒီတဘာဝလေးတွေဟာယုတ်တရားတွေကြီးတယ်ဒီသဘောလေးတွေကိုသိနေတဲ့စိတ်လေးကနန္တရားလေးအဲ့တော့တဘာဝလက္ခဏာထင်နေပြီဆိုရင်ယုံဉာဏ်ကိုသိနေတယ် ဘာနဲ့ဘာကိုသိသွားတယ်ယုံနဲ့နာကိုသိသွားတယ်ဘာမှလေးတွေကတကယ်ဓာတရားလေးတွေကယုတ်တရားတွေကြီးတယ်လဲလဲပြီးသိနေတဲ့သဘောကနန္တရားအဲ့ဒါကြော့ခဲ့ကလေးမှာနောက်လှမ်းခဲ့ကလေးမှာကဲဆိုကြည့်အောင်လန္တာလှမ်းမှန်သိသေးသေးချာချာမြင်အောင်ကြည့် ရွေနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဒေဒဝါယောတတ္တိဟိုလမ်းကလေးမှာခြေတော်လေးတစ်ခါလေး တန်းလေဆိုတဲ့အခါမှာလှမ်းကြည့်သူဟာသူတည်ခြင်းတည်ခြင်းတည်ခြင်းတည်ခြင်းတချို့မကောင်းတဲ့ပုဂ္ဂိုလ်များတကယ်ကိုပြည့်ပြည့်လေးအဲ့ဒီမှာလေရဲ့တခါနဲ့တွန်းအားအဲ့ဒီလေတွေကြားထဲမှာဘုန်းကြီးတို့အခုလေမြန်များသွားတဲ့အခါမှာတင်တိုက်တွေကြားထဲတိုးဝင်သွားနေတယ်လို့ပဲယောဂီပုဂ္ဂိုလ်ဟာတကယ်ကိုလေတတ်တွေကြားထဲမှာတခါနဲ့ ရွေ့နေတဲ့သဘောလေးဟာတည်ရပြီးတည်ရတည်ရပြီးတည်ရတည်ရပြီးတည်ရတူးဝင်သွားနေတဲ့သဘောလေးကိုသိတယ်တချို့ကြတော့လည်းပဲအဲ့ဒီမှာလှမ်းတဲ့ခက်ကြီးမှာတည်ရပြီးတင်းတင်းသွားတယ်နောက်တောင့်သွားတယ်ဆုံးပြီဆိုရင် တောင့်တော့တောင့်တော့ကြီးဖြစ်သွားသို့မဟုတ်တင်းတင်းကြီးဖြစ်သွားတယ်တင်းတာတွေ့လဲမှန်တရားပဲရောတာတွေ့လဲအဲတောင့်တာတွေ့ရင်လည်းမှန်တရားပဲတည်ရပြီးတည်ရရွေ့တယ်ဆိုတာလည်းမှန်တာပဲ ဒါဝါယောဒရဲ့သဘောတွေကြီးတယ်လမ်းခိုင်းမှာတော့ဝါယောဒရဲ့သဘောကပဲထင်ရှားမှာနောက်ခြားခိုင်းမှာခြားခိုင်းမှာကြတော့လည်းပဲဒီမြကြည်လန်းလမ်းမှုဆုံးသွားရင်ဒီတိုင်းဘယ်သူမှကြာကြီးရမနေနိုင်ဘူးတစ်ဖက်တည်းထောက်တယ်အဲဒီမှာလမ်းသာဆုံးသွားရင်ခြားခြားခိုင်းကလေးမှာဆိုရင်တရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ချသွားတာသိတယ်လို့ တခါလေလေးပြီးကြတော့တဲ့သဘောလေးတွေ့ရတယ်ဒီအမိတွေရွေ့ပြီးကြတော့တဲ့သဘောကိုသိတာကဝါယောဓာတ်ကိုသိတာလေးပြီးကြတော့တဲ့သဘောကအာဘောဓာတ်ကိုသိတာလေးတဲ့သဘောအဲ့ဒီသဘောလေးတွေကိုသိတယ်အဲ့ဒီဝါယောဓာတ်ကလည်းဒီအမိတွေရွေ့သွားတဲ့ဝါယောဓာတ်ကလည်းယုတ်တရားဘုဘကလေးကြတော့တဲ့အာဘောဓာတ်ကလည်းယုတ်တရားသိသိနေတဲ့စိတ်လေးက နာတရားအဲဒီတော့ကြွားကြိုက်မှလည်းပဲယုံနဲ့နာလှားကြိုက်မှလည်းယုံနဲ့နာချကြိုက်မှလည်းယုံနဲ့နာအဲဒီမှာနှစ်ခုနှစ်ခုတွဲတွဲပြီးတော့တည်တည်သွားတယ်ဒါကြောင့်မို့ချတာလေးရှုကြည့်ရှုကြည့်ကြအောင်ဆိုချရာချမန်တိသေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည် ၍နေရာလေးတွေ့ရ၏ဧဒဝါယောဓတ္တတိခြားတာချမ်းမှတ်သည်သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏လေးနေရာလေးတွေ့ရ၏ဧဒါ အာဘောတတ္တိအေးအဲ့ဒီလေးသဘောလေးတွေ့လာရင် အာဘောတအာဘောတကလည်းယုတ်တရားရွေးနေတဲ့သဘောလေးတွေ့နေရင်လည်းပဲတွေ့နေတာအဲ့ဒီရွေးနေတဲ့သဘောလေးကဝါယောတယုတ်တရားအဲ့ဒီဟာလေးတွေကိုရွေးသဘောလေးသိတာ လေးသဘောလေးသိနေတဲ့စိတ်လေးကနန္တရားအဲ့ဒီမှာနှစ်ခုနှစ်ခုတွေ့တယ်ပါဒီအာဘောဓာတ်တို့ဆိုတာ ပထဝီဓာတ်ထဲမှာပါဒါပေမဲ့ဘုန်းကြီးတို့လေးသဘောထင်ရှားလို့အဘောဓာတ်တွေထည့်ပေးလိုက်ပေါ်သဘောဆိုတာလည်းပထဝီဓာတ်ထဲမှာပါဒါပေမဲ့ပေါ်သဘောကိုထင်ရှားတဲ့အတွက်ကြောင့်တေဇောဓာတ်တွေထည့်ပေးလိုက်ဒါကြောင့်မို့အဲ့ဒီသဘာဝလေးတွေမြင်နေတာခြေသဘာဝလက္ခဏာကို ပထမဦးဆုံးမြင်ပြီဆိုရင်ဒါပထမဦးဆုံးဝိပဿနာဉာဏ်ဖြစ်နေတာ ယုံနာကိုကွယ်တည်သွားတဲ့နာမရူပနာနဲ့ယုတ်ကိုကွယ်တည်တဲ့ဉာဏ်ပေါ်လာအဲ့ဒီဉာဏ်ပေါ်လာပြီဆိုတဲ့နောက်ကြတော့မှဉာဏ်အားကြီးကောင်းလာပြီဆိုရင်သူ့ဟာသူအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးကြွားခြင်းနဲ့အကြောင်းကြောင့်ကြွားမှုဆိုတဲ့အကျိုးဖြစ်တယ်။လမ်းခြင်းနဲ့အကြောင်းကြောင့်လမ်းမှုဆိုတဲ့အကျိုးဖြစ်တယ်။ချခြင်းနဲ့အကြောင်းကြောင့်ချမ်းမှုဆိုတဲ့အကျိုးဖြစ်တယ် အကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်ဘူးသူအကြောင်းကြောင့်သူအကျိုးဖြစ်နေတယ်ဆိုတာကိုသဘောပေါက်နေလိမ့်မယ်နောက်ပြီးတော့ကြွတိုင်းကြွတိုင်းခုကြွတယ်နှမ်းတယ်ချတယ်ဆိုတဲ့ရှုမှတ်မှုဟာအလယ်ပိုင်းသဘာဝလက္ခဏာလေးသိသွားတယ်အလယ်ပိုင်းလယ်ပိုင်းသိသွားတယ်ကြွကြိုက်လေးမှာကြွလိုက်တာသိနှမ်းကြိုက်လေးမှာနှမ်းလိုက်တာသိချကြိုက်လေးမှာချလိုက်တာသိကြွကြိုက်လေးမှာခုပြောတဲ့ရွေသဘောသိတယ်ပေါ်သဘောသိတယ်လေးသဘောသိတယ် လမ်းကဲကလေးမှာရွေသဘောတည်တယ်တင်းသဘောတောင်သဘောတည်တယ်ခြားကဲကလေးမှာရွေသဘောတည်တယ်လေးသဘောတည်တယ်အဲ့ဒီဟာကအလယ်ပိုင်းကိုတည်နေတာအဲ့ဒီတည်းပို့ပြီးတော့တတိယသမารီအားတွေကောင်းလာပြီကောင်းလာပြီဆိုတဲ့အခါကလည်းကြတော့အတိညာကလည်းသူကပြောင်းပြောင်းပါအဲ့ဒီအလယ်ပိုင်းသိရတာနေပြီးတော့အခုကြတော့အစာပိုင်းလည်းသိတယ်အလယ်ပိုင်းလည်းသိတယ်အဆုံးပိုင်းလည်းသိတယ် ကြွခဲ့ကလေးမှာကြွတာလေးရဲ့စပြီးပေါ်လာတာလေးရောတည်ပြီးတည်ပြီးကြွနေတာလေးရောနောက်ဆုံးကြွမှုလေးဆုံးသွားတာအစလေရောဆုံးဝသိသွားလမ်းခဲ့ကလေးမှာလည်းဒီတိုင်းပဲလမ်းမှုလေးရဲ့အစပိုင်းလည်းသိတယ်တည်ပြီးချင်းတည်ပြီးချင်းလှမ်းနေတဲ့အလယ်ပိုင်းလည်းသိတယ်လမ်းမှုလေးဆုံးသွားတယ်လည်းသိတယ်စရောအလေရောဆုံးဝသိနေတယ်ခြားခဲ့ကလေးမှာလည်းဒီတိုင်းပဲခြားမှုလေးရဲ့အစပိုင်း နောက်ဒီပြီးဒီရွရွပြီးတော့ကြာနေတာဟောနောက်ဆုံးချမ်းမှုလေးဆုံးသွားအဲ့ဒီမှာစလေဆုံးစလေဆုံးအဲ့ဒီမှာလာသိနေယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်တွေကအဲ့ဒီလိုပြောင်းပြောင်းသွားနောက်ပြီးတော့ချမ်းနင်းလို့ကျမ်းနဲ့ထိတဲ့အခါကျတော့လည်းပဲမာသဘောတွေ့ခြင်းတွေ့မယ်ပြောသဘောတွေ့ခြင်းတွေ့မယ်ကိုစိုးဝင်နေနေတဲ့အခါပြုတ်သွားတယ်ကျမ်းမြေပေါ်မှာနင်းနေတဲ့အခါမှာအဲ့ဒီမှာမာသဘောလည်း ပထဝီဓာတ်ပြောသဘောနဲ့ပထဝီဓာတ်ကျန်တဲ့သဘောဟာလည်းပထဝီဓာတ်ပဲနုညံ့တဲ့သဘောဟာလည်းပထဝီဓာတ်ပဲအခုခွန်ကြီးတို့ယောဂီများဟာဒီမှာဓမ္မယုံထဲမှာဆိုရင်ဈဉ္ဉံလျှောက်တဲ့အခါကာလမှာဓမ္မယုံထဲမှာဖဏမပါဘူးတန်းလျှောက်တော့ဟောဤနေတဲ့သဘောပြော့နေတဲ့သဘောဤဤသွားတဲ့သဘောဒီသဘောလေးသိတာနုညံ့တဲ့သဘောလေးသိတာဒါပထဝီဓာတ်ကိုသိတာ ကျမ်းပေါ်မှာနင်းတဲ့အခါကျမာသဘောတွေ့ပါအဲ့ဒါနဲ့ပထဝီဓာတ်ပဲဒီလိုမဟုတ်ဘူးယောဂီပုဂ္ဂိုလ်များဖဏလေးချွတ်ပြီးတော့ကျမ်းပေါ်မှာရှောက်သွားတဲ့အခါကျတော့ကြည့်ပေါ့ဗတ္တရားအေးသဘောမတွေ့ရဘူးလားအေးသဘောလေးတွေ့ရတယ်ဟောနောက်တစ်ခါဟီတာလွတ်ထားတဲ့အခါကလည်းကြတော့ကျန်းတွေကပူလာတဲ့ခါကျတော့ဟောပူသဘောနှွေးသဘောလေးရောမတွေ့ရဘူးလားအဲ့ဒါပထဝီဓာတ်တည်ကြီးတယ် အဲ့ဒါတေဇောဓာတ်တွေကြီးတယ်ပူသဘောအေသဘောနှွေးသဘောကတေဇောဓာတ်တွေတွေ့ဘဝကမာသဘောပျော်သဘောကပထဝီဓာတ်ကျန်သဘောနုညံ့တဲ့သဘောကပထဝီဓာတ်ကျန်တဲ့ဒီမှာခြေပွားနဲ့ထိလိုက်တဲ့အခါမျိုးမှာအဲ့ဒီဓာတ်သဘောလေးတွေသုံးသလုံးပြီးတွေ့နေတာဒါကြောင့်ထိတာထိမှန်းသည့်သေးသေးချာချာမြင်အောင်ကြည့်မာယာလေးတွေ့ရဤအဲ့ဒါပထဝီဓာတ်တည်းပြောတာတွေ့ရဤအဲ့ဒါပထဝီဓာတ်တည်းခေတ္တလေးဆိုကြည့် ထိတာထိမှန်သည်ဒေဒေချာချာမြင်အောင်ကြည်ထိနေတာလေးတွေ့ရ၏အဲမာနေတာလေးတွေ့ရ၏ပြုတ်နေတာလေးတွေ့ရ၏နုညံတာလေးတွေ့ရ၏ ကျန်ထန်းလာလေးတွေ့ရ၏ဧတာပထဝီဓာတ္တတိဒါဘုန်းကြီးတို့ယောဂီများအခုဘုန်းကြီးပြောတဲ့အတိုင်းဒီတိုင်းရှုကြည့်ဒီတိုင်းတွေ့ကိုတွေ့တယ်ဒါဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကတွေ့နိုင်တာလေးကိုပါဖော်ပြပြတယ်ကိုယ့်ဘက်က လှုပ်ကြည့်ဖို့ပဲလိုတယ်စမ်းသပ်ကြည့်ဖို့ပဲလိုတယ်တိကျစမ်းသပ်ကြည့်တစ်ချိန်နဲ့တော့သိချင်မှသိမယ်ဈေးညာတစ်ခေါက်ချင်းလည်းသိချင်မှသိမယ်နှစ်ခေါက်လျှောက်လို့လည်းသိချင်မှသိမယ်တဏှာရင်လို့ဆိုရင်သိချင်မှသိအောင်ဘာဘူးလို့လဲစိတ်တည်ငြိမ်မှုမရသေးရင်မသိသေးဘူးအဲ့ဒီပုံမှာစိတ်တည်ငြိမ်နေပြီဆိုတဲ့ခါကျတော့အဲ့ဒီကျတော့မှအသိဉာဏ်လေးတွေဖြစ်လာအဲ့ဒီမှာပြဉ္ညာတရားပြောက်ပြီးတော့ပရမတ် အဲ့ဒီသဘောလေးတွေရွေသဘောလေးတွေပေါ်လာတယ်ပေါ်သဘောလေးတွေပေါ်တယ်လေးသဘောလေးတွေပေါ်တယ်တင်းသဘောလေးတွေပေါ်တယ်မာသဘောလေးတွေပေါ်တယ်ပြိုသဘောလေးတွေပေါ်တယ်အားလုံးဈဉ္ညာရှောင်ရင်းနဲ့ပဲဒါလေးပါအကုန်လုံးမတွေ့ရဘူးလားအကုန်လုံးတွေ့နေရအဲ့ဒီလိုတွေ့နေရတဲ့ခါကျတော့ဟောငါခန္ဓာကြီးဟာငါတို့သာပြောနေရတာတကယ်တော့ဖြင့်ဒါသဘောတွေကြီးတယ်ပဲ တကယ်ဒီဓာတ်တဘာဝတွေစုပေါင်းထားတာအဲ့ဒီစုပေါင်းထားတဲ့ဒီခန္ဓာကိုယ်ကြီးငါလို့ပြောနေကြတာအခုသေးသေးချာချာဉာဏ်နဲ့ကြည့်တဲ့အခါကျတော့ငါဆိုတာရောတွေ့သေးရဲ့လားမတွေ့တော့ဘူးတကယ်ကိုယုံနဲ့နံပဲတွေ့ရတော့အဲ့ဒီဓာတ်တဘာဝလေးတွေကယုတ်သိနေတာလေးကနံဒါပဲယုံနဲ့နံအဲ့ဒီသဘောလေးတွေတွေ့ရတယ်စိုးစောကပြောတယ်တဘာဝလက္ခဏာ တဘာဝလက္ခဏာဆိုတာကြွတယ်ဆိုရင်ကြွမှုလေးသိတယ်လှမ်းတယ်ဆိုရင်လှမ်းတာလေးသိတယ်ချတယ်ဆိုရင်ချတာသိတယ်ဒါအလယ်ပိုင်းသိတာအဲ့ဒီကနေပြီးတော့အသိဉာဏ်နေပြောင်းသွားတဲ့အခါကျတော့ကြွတယ်ဆိုရင် ကြွမှုလေးရဲ့အစအနေအလယ်အဆုံးလမ်းနေဆိုရင်လမ်းတာလေးရဲ့အစအလယ်အဆုံးချတယ်ဆိုရင်ချတာလေးရဲ့အစအလယ်အဆုံးအဲ့ဒါလေးကိုတည်တည်ချာချာတည်တည်ချာချာသိရအဲ့ဒီကနေ တတိယသမารီအားကြီးကောင်းပြီဆိုတဲ့အခါကျတော့မှအတိညာပြောင်းသွားတယ်အဲ့ဒီလိုအတိညာပြောင်းသွားတာကဘယ်လိုသိလာလဲဆိုအလယ်ပိုင်းပြောက်သွားပြီးတော့စာပိုင်းအဆုံးပိုင်းဒါပဲသိတယ်ကြွားတယ်ဆိုရင်လည်းကြွားမှုလေးစာပိုင်းနဲ့ကြွားမှုလေးဆုံးသွားတာသိတယ်အလယ်ပိုင်းမထင်ရှားတော့လမ်းတယ်ဆိုရင်လည်းလမ်းမှုလေးစတာနဲ့လမ်းမှုလေးဆုံးသွားတာပဲသိတယ်အလယ်ပိုင်းမထင်ရှားတော့ချတယ်ဆိုရင်လည်းချမှုလေးစာပိုင်းနဲ့ချမှုလေးဆုံးပိုင်းအလယ်ပိုင်းထင်ရှားတော့ အဲ့ဒီလိုအစနဲ့အဆုံးအစနဲ့အဆုံးအစနဲ့အဆုံးဒါလေးကိုသိနေတာ သင်္ခတတာမင်ညလက္ခဏာတဘာဝအလယ်ပိုင်းကိုသိတယ်သင်္ခတအစလည်းအဆုံးသိတယ်တာမင်ညာအစနဲ့အဆုံးသိတယ်အဲ့ဒီတိုင်ယောဂီပုဂ္ဂိုလ်ဟာပေါ်တာလေးတွေပေါ်တာလေးတွေကိုရှုရင်းနဲ့အဲ့ဒီတဘာဝလက္ခဏာတွေသင်္ခတလက္ခဏာတွေတာမင်ညာလက္ခဏာတွေထည့် ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးများတရားမေးတဲ့အခါယောဂီတို့ကလည်းကိုအားထုတ်လို့တွေ့တာသိတာကိုရှောင်နေတဲ့အခါဘုန်းကြီးတို့နားထောင်နေတာဒီ၃ပါးနဲ့ဘုန်းကြီးတို့စောင့်ပြီးနားထောင်ဒီ၃ချင်းနဲ့စောင့်ပြီးတော့ယောဂီကိုနားထောင်ကြည့်နေတာသို့တော့အတွေ့အကြုံရှိမှုမရှိမှုတော့ကွာတယ်ပေါ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်ကြတော့သူကပို့ပြီးတော့ ဉာဏ်တွေကပို့ပြီးတော့ဖြစ်နေပြီမြင့်နေပြီဖြစ်တဲ့အတွက်ကြောင့်မို့ဒီတဘာဝလက္ခဏာတွေတက္ကဋလက္ခဏာတွေထည့်မပြောတော့အတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်ခုမှစပြီးတော့ထူထောင်တဲ့ပုဂ္ဂိုလ်ကြတော့ဒီသုံးချက်ထဲကသူတဘာဝလက္ခဏာမှမပြောသေးရင်မပြောနိုင်သေးရင်တက္ကဋလက္ခဏာမဖြစ်သေးဘူးသင်္ကရလက္ခဏာမှမဖြစ်သေးရင်တာမညာလက္ခဏာဆိုတာမဖြစ်သေးဘူး။တာမညာလက္ခဏာဆိုတာဖြစ်ပြီးပြည့်နေတဲ့သဘော ဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့စိုးမရတဲ့သဘောဒီအနိစ္စဒုက္ခအနတ္တသဘောတွေကောင်းကောင်းဉာဏ်သက်ဝင်သွားတဲ့လက္ခဏာတာမညာလက္ခဏာဒီနေ့ပြောရင်ဝိပဿနာဉာဏ်နဲ့ပြောရင်ဘုန်းကြီးတို့ယောဂီများဥဒယပယဖြစ်မှုနဲ့ပြတ်မှုကိုသိတဲ့ဉာဏ်အဲဒီဉာဏ်ကိုရောက်သွားတာဖြစ်ပြဉာဏ်ကိုရောက်သွား ဒါဖြစ်ပြဉာဏ်ရဲ့ရှေ့မှာတွေ့ရမယ်ဒီမှာဉာဏ်လေးတွေဖြစ်ပုံလေးတွေကရှိတယ်အဲ့ဒါလေးတွေမဖြစ်သေးဘဲနဲ့ဖြစ်ပြဉာဏ်ဆိုတာမပေါ်ဘူးသူကရှေ့ရဖြစ်ရမယ်သဘာဝလက္ခဏာသင်္ကတလက္ခဏာဒါတွေကိုသိအောင်အဲ့ဒီကနေမှကြိုအောင်သမထနာဉာဏ်လို့ဆိုတာသုံးသပ်ဆင်ခြင်ပြီးသိတဲ့ဉာဏ်ဘာမှတကယ်ဓာတ်တိတွေ့တာမဟုတ်သေးဘူးဆင်ခြင်ပြီးသိတာဩသဗ္ဗေသင်္ခါရအိဋ္ဌာယုတ်တရားနဲ့တရားမမြဲဘူးဆိုတာဟုတ်တယ်ဟဲ့ဂရုတွေတော့ဖြင့် ခုတည်သွားပြန်ပြီဘယ်လိုတော့ဖြင့်တည်သွားပြန်ပြီဟောအဲ့ဒီဟာကိုကြည့်ကြည့်ပြီးတော့သူကမမြဲဘူးဆိုတာလေးကိုသူကသုံးသပ်ဆင်ခြင်နေတာအဲ့ဒါကသုံးသပ်ဆင်ခြင်နေညာတကယ်ဓာတ်ကြီးတွေ့တာကတေချာစနဲ့ရှုလိုက်တိုင်းရှုလိုက်တိုင်းရှုစရာအာယုံကစပေါ်လာတယ်ရှုစရာအာယုံလေးဆုံးသွားတယ်ပြတ်သွားအဲ့ဒီလိုပဲရှုသိနေတဲ့သိစိတ်တွေကလည်းပဲသူသိပြီးတာနဲ့မရှိတော့ပြတ်သွား အဲ့ဒီမှာတို့နှစ်ခုယောဝနာယောအတွဲလိုက်အတွဲလိုက်အစုံလိုက်အစုံလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီသဘောတွေကိုသိသိသွားတာဟာဒါတာမညာလက္ခဏာအဲ့ဒီတာမညာလက္ခဏာဖြစ်ဖို့ယောဂီတို့ကြိုးစားရလိမ့်မယ်အဲ့ဒီလက္ခဏာတွေထင်ပြီဆိုရင်ဟိုဘက်မှာယောဂီတွေ့ရမယ်အတွေ့အသည့်တွေကအများကြီးရှိသေးတယ် အဲ့ဒီအတွေ့အထိတွေကိုကျော်လွန်သွားပြီဆိုတဲ့အခါကျတော့မှဟိုဘက်ကတဖြည်းဖြည်းတဖြည်းဖြည်းပင်ကဘက်အာရိနဝနေပြီတာစတယ်ဉာဏ်တွေဟာအဆင့်ဆင့်ဖြစ်သွားတယ်။နောက်ဝိပဿနာဉာဏ်ရဲ့အထုထိပ်ဖြစ်တဲ့သင်္ခါရုပ္ပခါအဲ့ဒီဉာဏ်ကိုရောက်ပြီဆိုရင်ဟိုဘက်မှာမဉဏ်ပူညာဆိုတော့လက်တကမ်းကြံတော့ဘာမှမဝေးတော့ကြိုးစားလိုက်တာနဲ့ချက်ချင်းရောက်သွားနိုင်တယ်ချက်ချင်းမျက်မှောက်ပြုသွားနိုင်တယ်။ဒါကြောင့်အခုယောဂီပုဂ္ဂိုလ်ဟာ ထိုင်ပြီးတော့ဖောင်းနာပင်နာလေးမှတ်ရင်လေဒီတိုင်းပဲသဘာဝလက္ခဏာလေးပထမထင်မယ်နောက်ဒုတိယသာမဉ္ဇသင်္ကတလက္ခဏာထင်မယ်နောက်တတိယသာမဉ္ဇလက္ခဏာထင်မယ်အဲဒီလိုဉာဏ်နေရာအစဉ်စဉ်အစဉ်စဉ်ဖြစ်ပေါ်လာနေပြီခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကဉာဏ်ဖြစ်ပုံကစပြီးပြောတယ်အဲ့ဒါကိုယောဂီကကိုယ်တိုင်လက်တွေ့အခုတရားကိုရောက်နေပြီလက်တွေ့လုပ်ကြည့်လက်တွေ့အားထုတ်ကြည့်လက်တွေ့ကျင့်သုံးကြည့် ကျင့်သုံးကြည့်လို့အခုပြောတယ်ပညာသဏ္ဍာန်လေးပြောက်ပြီးတော့တကယ်သဘာဝလက္ခဏာလေးတွေကိုကိုယ်တိုင်ဉာဏ်နဲ့သဘောကျနေပြီဆိုရင်ဒါငါငါအထုနေတဲ့တရားမှန်းနေပြီတကယ်လက်တွေ့တွေ့နေပြီဒါပေမဲ့ချက်ချင်းကြီးတစ်ခေါက်တည်းနဲ့တော့မရနိုင်ဘူးတဏှာရည်နဲ့တော့မရနိုင်ဘူးတရားထိုင်နဲ့တော့ရကြမှာရမယ်အချင်းချင်းဖာမှန်ထက်ထဘာဝိတဗဟုလိကတအချင်းချင်းဖာမှန်ထက်ထရှုနေတဲ့ပုဂ္ဂိုလ်မှသာ ဒါကဒီမနက်ပိုင်းမှာမတွေ့ရင်နေပိုင်းမှာတွေ့မယ်နေပိုင်းမတွေ့ရင်ညပိုင်းမှာတွေ့အဲ့ဒီလိုပဲတက္ကတက္ကရှုမှတ်နေတဲ့ပုံကိုကြတော့ဒီတရက်အတွင်းမှာလည်းတွေ့ခြင်းတွေ့မယ်နှစ်ရက်သုံးရက်အတွင်းမှာလည်းတွေ့ခြင်းတွေ့မယ်ပေါ့ဒါအထူးပြောစရာပြောလို့ရတာမဟုတ်တဦးနဲ့တဦးနဲ့လည်းပဲဉာဏ်ရည်ချင်းလည်းမတူဘူးဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ကြတော့ပို့ပြီးတော့သိလွယ်တယ်ဉာဏ်လွယ်တယ်တွေ့လွယ်တယ်ဉာဏ်လေးတဲ့ပုဂ္ဂိုလ်ကြတော့မတွေ့လွယ်ဘူးရှားကြီးနေမှတွေ့တယ်ဒါကြောင့် အခုယောဂီပုဂ္ဂိုလ်များဈဉ်ဉဏ်လေးသေးသေးချာချာရှောက်ကြည့်ရင်ရှောက်ကြည့်တာနဲ့တပြိုင်တည်းအခုအစလည်းအဆုံးအစလည်းဆုံးဒီသဘောလေးတွေသဘာဝလေးတွေမြင်လာနေပြီအဲ့ဒါလေးတွေရဲ့အခုဒီမှာအစနဲ့အဆုံးဖြစ်ပြီးပြတ်သွားတဲ့သဘောလေးတွေတွေ့လာနေပြီအဲ့ဒီသဘောလေးတွေတွေ့လာပြီဆိုရင်ယောဂီပုဂ္ဂိုလ်ရဲ့စိတ်တွေကိုစိတ်ကိုသိလာနေမသွားခင်မှာသွားခြင်းစိတ်ကလေးတွေပေါ်လာတာကိုသိလာနေပြီ မလန့်ခင်မှာလန့်ကျင်တဲ့စိတ်လေးဖြစ်ပေါ်တာကိုသိလာလိမ့်မယ်။အဲဒီလိုစိတ်လေးကဥဆောင်ဥဆောင်သွားတယ်။ထိုင်မယ်ဆိုရင်ထိုင်ခြင်းစိတ်လေးကထားမယ်ဆိုရင်ထားခြင်းစိတ်လေးကဥဆောင်။သွားမယ်ဆိုရင်သွားခြင်းစိတ်လေးကရက်မယ်ဆိုရင်ရက်ခြင်းစိတ်လေးကအိပ်မယ်ဆိုရင်အိပ်ခြင်းစိတ်လေးကစားမယ်တောက်မယ်ဆိုရင်လည်းစားခြင်းစိတ်တောက်ခြင်းစိတ်လေးကစိတ်လေးကဥဆောင်ဥဆောင်သွားနေတာကိုတွေ့ရလိမ့်မယ်။ဒါကြောင့်မို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဆောင်းပုံလေးပေးတာ။ သွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုသည်စိတ်ကြောင့်ဖြစ်သောဓာဝါယောနှံ့နှောကိုယ်ဝယ်ပြည့်ဝါယောပြည့်သောရုပ်သက်ဘောရုပ်တော်သွားပေ၏ပုဂ္ဂိုလ်မသွားငါမသွားရုပ်သွားဉာဏ်ဖြစ်သည်မသွားတာမဟုတ်ပုဂ္ဂိုလ်သွားတာမဟုတ်ဥမာရုပ်ကြီးသွားနေတာအဲ့လိုဉာဏ်လေးနဲ့သိနေတာသိနေတဲ့စိတ်တွေကနန္တရား ကဲဒါလေးကိုဆိုကြည့်လိုက်အောင်သွားလို့ရက်လို့ခိုင်နေလို့အိတ်လို့စိတ်ဟုသည်သွားလို့ရက်လို့ခိုင်နေလို့အိတ်လို့စိတ်ဟုသည်ဟောဒီသွားလို့ဒါလည်းပဲစိတ်ပဲရက်လို့ဒါလည်းစိတ်ပဲ ထိုင်လို့တာလဲစိတ်ပဲအိပ်လို့တာလဲစိတ်ပဲနောက်တစ်ချက်ဆိုလိုက်စိတ်ကြောင့်ဖြစ်သောဓဝါယောနန္နောပူဝေပြီစိတ်ကြောင့်ဖြစ်သောဓဝါယောနန္နောပူဝေပြီဟောစိတ္တကရိယာဝါယောဓာတုဝိဖာရိနာ စိတ်ကြောင့်ဖြစ်သောစိတ္တဝါယောဓာတ်ရဲ့တွန်းကံမှုတတ္တိအထူးရဲ့လို့တတ္တိအထူးကြောင့်ဝါယောဓာတ်ပြည့်သွားတဲ့ခါကလာကြတော့ဒီခန္ဓာကိုယ်ကြီးဟာသူ့ဟာသူတည်ရခြင်းတည်ရခြင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောဆိုလိုက်ဝါယောပြည့်သောယုတ်တိဘောယုတ်တော်သွားပြီဝါယောပြည့်သောယုတ်တိဘော ရုပ်တော်သွားပြီအေးဝါယောဓာတ်ဒီပြည့်သွားတဲ့ခါကျတော့ဟောဒီမှာစေတသာဝါယောဓာတ်ဒီရဲ့တွန်းကံမှုတ္တိထူကြောင့်ဒီမှာခန္ဓာကိုယ်ယုတ်တရားရာရှိကိုတည်ပြီးတည်ပြီးတည်ပြီးတည်ပြီးဟောင်းနေပြောက်တည်တည်ဖြစ်ပြီးတော့အဲ့ဒီမှာယုတ်တည်တည်ပေါ်ပြီးတော့သွားနေအဲ့လိုသွားနေတာငါသွားတာလားသူသွားတာလားပုဂ္ဂိုလ်တ attva သွားတာလားဆိုတော့မဟုတ်ဘူးတဲ့ယုတ်ကြီးသွားတာ ဆိုလိုက်ပုဂ္ဂိုလ်မသွားငါမသွားရုပ်သွားဉာဏ်ဖြင့်သည် ပုဂ္ဂိုလ်မသွားငါမသွားရုပ်သွားဉာဏ်ဖြင့်သည်ဩပုဂ္ဂိုလ်သွားတာလည်းမဟုတ်ဘူးငါသွားတာလည်းမဟုတ်ဘူးယောက်ျားမိန်းမသွားတာလည်းမဟုတ်ဘူးသွားနေတာကြီးကရှုတရားပဲ အဲ့ဒီသွားနေတာလေးကိုသိနေတဲ့စိတ်ကလေးကနန္တရားပဲဒါကြောင့်မို့ပုဂ္ဂိုလ်သွားနေတာမဟုတ်ငါသွားနေတာမဟုတ်နာငါသွားခြင်းလို့ယုတ်ကြည်သွားနေတာသွားခြင်းတာကဘယ်သူပါလိမ့်မလဲနာစိတ်ဆိုတဲ့နာလေးကသွားခြင်းလို့ယုတ်ကြည်ကဘာလုပ်နေလဲသွားနေရထိုင်တော့လေဒီတိုင်းပဲစိတ်ဆိုတဲ့နာလေးကထိုင်ခြင်းလို့ယုတ်ကြည်ကထိုင်ရတယ်ဒီတိုင်းပဲရက်တော့လေဒီတိုင်းပဲအိတ်တော့လေဒီတိုင်းပဲစားတာတောက်တာလေဒီတိုင်းပဲ ဒါကြောင့်ပုဂ္ဂိုလ်မသွားငါမသွားရုပ်သွားညာဖြင့်သိပုဂ္ဂိုလ်မထိုင်ငါမထိုင်ရုပ်ထိုင်ညာဖြင့်သိပုဂ္ဂိုလ်မရငါမရရုပ်ပြညာဖြင့်သိပုဂ္ဂိုလ်မအိတ်ငါမအိတ်ရုပ်အိတ်ညာဖြင့်သိယောဂီပုဂ္ဂိုလ်ဟာသူ့အတူညာနဲ့ရှုမှတ်မှုအားကောင်းလာတဲ့အခါကလည်းကျတော့ယုံနာကွဲသွားပြီဆိုတာနဲ့တဘာဝလေးတွေမြင်ပြီဆိုတာနဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲ အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားဈဉ္ညာလျှောက်ရင်းနဲ့ပြုတ်သွားတာနော်ထိုင်ရှုမှတ်ရင်းနဲ့တောင်မဟုတ်သေးဘူးဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့အဲ့ဒီအမှန်တဘာဝလေးမြင်လိုက်ပြီဆိုတာနဲ့တပြိုင်တည်းငါဆွဲပြုတ်သွားပြီငါဆိုတာလုံးဝမရှိတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိတော့အတ္တဒိသက္ကာယဒိဋ္ဌိလုံးဝပြုတ်သွားအဲ့တော့အမှန်သိရင်အမှားဒိဋ္ဌိဘာဖြစ်သွားတာလဲစင်သွားတယ် အမှန်မြင်တာနဲ့အမှားဒိဋ္ဌိစင်သွားတယ်အလင်းရောက်တာနဲ့အမှောင်ကဘာဖြစ်သွားလဲပျောက်သွားတယ်အဲ့ဒီလိုပဲအမှန်မြင်လိုက်တာနဲ့တတန်တရာလို့စွဲလာခဲ့တဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကြီးပြုတ်သွားပြီးတော့ဩယုံနဲ့နံသွားနေတာပဲနံကသွားခြင်းလို့ယုတ်ကြီးသွားနေတာပဲနံကထိုင်ခြင်းလို့ယုတ်ကြီးထိုင်နေတာပဲနံကအိတ်ခြင်းလို့ယုတ်ကြီးအိတ်နေတာပဲနံကစားခြင်းလို့ယုတ်ကြီးစားနေတာပဲဆိုတာသူအကြောင်းနဲ့သူအကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့အကြောင်းပဋိစ္စ အကျိုးသမုပ္ပါဆိုတဲ့တဲ့ပရိစ္ဆသမုပ္ပါသဘောတွေကိုရောကောင်းကောင်းဉာဏ်သက်ဝင်သွားလိမ့်မယ်။အဲဒီကနေဆက်ရှုတဲ့အခါကဏ္ဍကြတော့ခုပြောတဲ့စောစောကပြောတဲ့သက္ကနလက္ခဏာအစလည်းဆုံးအစလည်းဆုံးသိလို့အဲဒီကနေဉာဏ်ပြီးတော့ပူပြီးတော့ထက်မြက်လာတဲ့အခါကျတော့အစနဲ့အဆုံးအစနဲ့အဆုံးဖြစ်နေပြက်အဲဒီကနေဆက်လက်ပြီးတော့ရှုသွားတဲ့အခါကျတော့အဲဒီမှာဖြစ်မှုပြင်းမှုတွေမပြတ်နေစေလို့ဆင်းရဲတဲ့ဒုက္ခကိုလိုတိုင်းမဖြစ်လို့စိုးမရတဲ့အနတ္တသဘောတွေထင်း အဲ့ဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့ဟောဒီဈဉ္ဉဏ်လျှောက်ရင်းနဲ့ပဲကိလေသာအသောကုန်ခံပြီးတော့ယဟန္တာထိအောင်ရောမဖြစ်နိုင်ဘူးလားမြတ်စွာဘုရားလက်ထက်ကသူပတ္တဆိုတဲ့ယဟန်ကြီးဟာမြတ်စွာဘုရားရဲ့သာသနာမှာနောက်ဆုံးယဟန္တာပဲတက်တော်ထင်ရှားရှိစဉ်ပေါ့မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်မှာဒီသူပတ္တယဟန်ကြီးဟာနောက်ဆုံးပဲ မြတ်စွာဘုရားရှင်ထာမှာသူသွားပြီးတော့သူသိလို့ရမေးတယ်မြတ်စွာဘုရားကပြိဋိဘာစံမှုတွေအချိန်ကနိကတ်နေပြီအချိန်နိကတ်နေပြီဖြစ်တဲ့အတွက်သူမေးတဲ့အမေးတွေဟာလည်းပဲအကျိုးမထူးတဲ့အမေးတွေဖြစ်တယ်ဒိဋ္ဌိဆရာကြီး6ယောက်ဟာအဲ့ဒီဆရာကြီးတွေဟာသူတို့သူတော်ရဲ့စိတ်ကိုသိတယ်ဆိုတာမှန်မှန်သလားတကူပြနေတယ်ဆိုတာမှန်မှန်သလားစသည်ဖြင့်မေးတာအဲ့ဒီဒိဋ္ဌိဆရာကြီးတွေ6ယောက်လည်းအကုန်လုံးဘယ်သူမှမရှိကြတော့ မရှိကြတော့တဲ့ပုံကိုယ်တွေအကြောင်းမေးနေလို့ဘာမှအကျိုးမထူဘူးဒါကြောင့်မို့မြတ်စွာဘုရားကသူပဒံငါဘုရားမှာအချိန်မရှိတော့ဘူးအချိန်မရှိတော့ဘူးဆိုတော့ကြီးသွားမှာမဟုတ်ဘူးမြတ်စွာဘုရားပြိဋိဘာဆန်တော့မယ်အချိန်မရှိတော့အဲ့တော့ငါဘုရားဟောတာလေးကိုနားဆိုတော့မြတ်စွာဘုရားကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့ မဲခင်၈ပါးတရားဟောတယ်ဗာတရားဟောတာလေမဲခင်၈ပါးကိုဟောပြလိုက်တယ်အဲ့ဒီမဲခင်၈ပါးကိုအချင်းချုံလိုက်မယ်ဆိုရင်မဲခင်၃ပါးပဲရှိဘယ်နှပါးရှိတယ်သီလမဲခင်မဲခင်ပညာမဲခင်ဒါပဲသီလမဲခင်တမာတိမဲခင်ပညာမဲခင်ဒီ၃ပါးပဲရှိတယ်သီလမဲခင်ဆိုတာက ဘုန်းကြီးတို့ယောဂီများသီလမဲ့ခင်ဆိုတာမိမိစောင့်ထိန်ထားတဲ့သီလစင်ကြယ်နေပြီဆိုရင်ဒီသီလတွေရဲ့သီလမဲ့ခင်တွေအကုန်ပြည့်စုံသွားတာတမာတိမဲ့ခင်ဆိုတာကစူးစိုက်အားထုတ်မှုပဲအခုဘုန်းကြီးတို့ယောဂီများအားထုတ်တဲ့အခါမှာကြည့်ဖို့ထိုင်မှတ်တာပဲဖြစ်စီ ရပ်မှတ်တာပဲဖြစ်စီသွားတာပဲဖြစ်စီရှုမှတ်နိုင်ဖို့အတွက်ကြောင်းကြဆိုင်အားထုတ်မှုလေးမပါဘူးလားအဲ့ဒီကြောင်းကြဆိုင်အားထုတ်မှုလေးဟာတမ္မာဝါယမမဲ့ခင်ပဲ ပေါ်လာတဲ့အာယုလေးကိုမလွတ်အောင်ကပ်ပြီးရှုလိုက်တာလေးကတမ္မာတတိမဲ့ခင်ပဲရှုလိုက်လို့ရှုစိတ်ကလေးအဲ့ဒီပုံမှာကပ်ပြီးတည်သွားတာလေးကတမ္မာတမာတိမဲ့ခင်ပဲဒါတမာတိမဲ့ခင်သုံးပါပဲသီလမဲ့ခင်ဆိုတာကတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝမဟုတ်မမှန်တာတွေမပြောတော့မဟုတ်တဲ့ကုသိုလ်မကောင်းမကောင်းတဲ့အကုသိုလ်ကံတွေမပြုတော့ အသက်မွေးမှုတွေလည်းပဲမစင်မစင်ကြတာတွေကိုအသက်မွေးမှုမလုပ်တော့ဓမ္မဝါစာတမကမ္မတတမအာဇီဝအဲ့ဒီသုံးပါးကသီလမဲ့ခင်သုံးပါးသီလစင်ကြယ်နေအောင်စောင့်ထင်းထားရင်အဲ့ဒီသုံးပါးပြည့်စုံတယ်ဟိုဘက်ကတမာရီမဲ့ခင်သုံးပါးကတမ္မာဝါယမတမ္မာတတိတမ္မာသမာဓိဒါကအခုရှုမှတ်နေတဲ့အခါကြီးမှာကြည်အားဆိုင်ပြီးအထုတ်လိုက်တာကတမ္မာဝါယမ ရှုမှတ်လိုက်တာကတမ္မာတတိရှုမှတ်လို့တည်သွားတာကတမ္မာသမာဓိအဲ့ဒီလိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးတည်နေပြီထက်ကထက်ကထက်ကထက်ကတည်နေပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာဖောင်းတာလေးရှုတယ်ဆိုရင်လေဟိုတုန်းကတော့ဖောင်းတယ်ဆိုရင်ဝမ်းဘက်ကြီးဖောင်းတယ်ပိန်နေဆိုရင်ငါးဘက်ကြီးပိန်သွားတယ်ငါးဘက်ကြီးပဲငါငါဖောင်းတာလည်းငါးဘက်ကြီးပဲပိန်တာလည်းငါးဘက်ကြီးတိနေတာလည်းငါပဲငါနေရဖြစ်တည်အခုဓက္ကဓက္ကဓက္ကဓက္ကရှုနေတဲ့အခါကျတော့ဟော ဒီဖောင်းတာကဟိုတုန်းကလိုဝမ်းပတ်ရဲ့လို့မတင်ရှားတော့ပဲတင်းသဘောလေးပဲတည်ဘိန်သွားတဲ့ခါကျတော့လေဝမ်းပိုက်ဆိုတာမတင်ရှားတော့ဘူးရောသဘောလေးပဲတည်အဲ့ဒီတင်းလာတဲ့သဘောလေးနဲ့ရောသွားတဲ့သဘောလေးတင်းလာတဲ့သဘောလေးကဝါရောတက်ရောသွားတဲ့သဘောလေးကလည်းဝါရောတက်အဲ့ဒီမှာဝါရောတက်ကယုတ်သိနေတာလေးကနာအဲ့ဒီသဘာဝလေးကိုအမှန်တိုင်းမြင်သွားပြီအဲ့ဒီတင်းသဘောလေးကလည်းတင်းပြီးရင်ပြောင်း ပေါ်သဘောလေးကလည်းရော်သဘောလေးကလည်းရော့ပြီးပြောင်းမှတ်သိနေတဲ့စိတ်လေးကလည်းသိပြီးပြောင်းနေမြဲတာတွေ့သလားမမြဲတာတွေ့သလားမြဲတာအဲ့ဒီလိုသိနေတာအဲ့လိုမြင်နေတာ အမှန်သိလားအမှားသိလားအမှန်သိမှုတမ္မာဒိဋ္ဌိကိုမလားမိစ္ဆာဒိဋ္ဌိကိုမလားအဲ့ဒါတမ္မာဒိဋ္ဌိမဲ့ခင်ပဲအမှန်မြင်သွားပြီအမှန်သိသွားအဲ့ဒီလိုအမှန်မြင် အမှန်သိဖို့အတွက်ဝိကတမ္မာသင်္ကပ္ပဆိုတာလေးဟာ အဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးကိုတွန်းပို့လိုက်တဲ့သဘောတွန်းတင်လိုက်တဲ့သဘောလေးကိုသမ္မာသင်္ကပ္ပလို့ခေါ်တယ်။အဲ့တော့ဒီဘက်ကသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပကပညာမဲ့ခင်နှစ်ပါးပညာမဲ့ခင်ကဘယ်နှပါးလဲ။စောစောကသမ္မာရိမဲ့ခင်ကဒီနှစ်ခုပေါင်းလိုက်ရင်အဲ့ဒီ၅ပါးဟာမှတ်ချက်တစ်ခုတစ်ခုပြီးဖို့အတွက်ဒီ၅ပါးအလုပ်လုပ်ရတယ်။ဟောင်းတယ်လို့မှတ်လိုက်ရင်ဒီ၅ပါးပင်တယ်လို့မှတ်လိုက်ရင်ဒီ၅ပါး ကြွတယ်မှတ်လိုက်ရင်ဒီ၅ပါးလှမ်းတယ်မှတ်လိုက်ရင်ဒီ၅ပါးချတယ်မှတ်လိုက်ဒီ၅ပါးဘယ်အာယုံကိုပဲရှုရှုရှုတိုင်းရှုတိုင်းထိုင်ရှုရှုရက်ရှုရှုသွားရှုရှုအိတ်ရှုရှုစားရင်တောင်းရင်ရှုရှုရှုကျင်တာရှုရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဒီမဲခင်၅ပါးအလုပ်လုပ်နေတယ်။တမာရီမဲခင်နဲ့ပညာမဲခင်ဒီ၅ပါးအလုပ်လုပ်နေတယ်။ဟိုသီလမဲခင်ဆိုတာကတော့မိမိတို့သီလဆောင်ထိန်းတာလို့စင်ကြယ်နေပြီဆိုရင်ဒီမဲခင်၃ပါးရောမိမိတန်တာမှမရှိဘူးလား။ ရှိပြီးသားမဲခင်လေးနဲ့ပေါင်းလိုက်ရင်မဲခင်ဘယ်နှပါးဖြစ်သွားလဲ၈ပါးအားလုံးကမဲခင်၈ပါးဒီတရားတွေပွားနေတာခုဘုန်းကြီးတို့ယောဂီများလည်းဒီတရားတွေပွားနေတာတတိပဌာန်ဆိုရင်လည်းဒီတရားတွေပွားနေတာဒါကြောင့်မို့ဘုန်းကြီးတို့အခုအဲ့ဒီလိုမဲခင်တရားတွေပွားဖို့အတွက်မြတ်စွာဘုရားကသုဘဒယဟန်ကြီးကိုဒီမဲခင်၈ပါးဟောပေးလိုက်သုဘဒယဟန်ကြီးကလည်းမြတ်စွာဘုရားရဲ့အနေထားကိုသိတယ်ပင်ပန်းနေပြီဆိုတာ အဲ့ဒီမှာမြတ်စွာဘုရားနာကခွာပြီးတော့အင်းချင်းဥယျင်အတွင်းမှာအခုဘုန်းကြီးတို့ရှောက်နေတယ်လို့ပဲသွားနေတဲ့အမူအရာလေးကိုသတိကပ်ပြီးရှုနေတယ်သွားနေတဲ့အမူအရာလေးကိုချိန်လန်းတိုင်းချိန်လန်းတိုင်းကိုသတိကပ်တာအဲ့လိုချိန်လန်းတိုင်းချိန်လန်းတိုင်းကိုတတိလေးကပ်ပြီးရှုနေရင်ရှုနေရင်လည်းပဲဝိပဿနာဉာဏ်အားတွေခုဘုန်းကြီးတို့ယောဂီများသိတယ်လို့သဘာဝလက္ခဏာသင်္ကရလက္ခဏာတမယလက္ခဏာဒီဉာဏ်တွေအစဉ်အဆက်ဖြစ်ပေါ် ဝိပဿနာဉာဏ်นี่အားပြည့်လာတဲ့အခါကျတော့မှဟောမဲအစဉ်စဉ်ပိုအစဉ်နဲ့ဆက်ရောက်ပြီးတော့ကိလေသာ အသောကုန်ခန်းပြီးယဟန္တာပတိမြတ်ကြီးဖြစ်သွားတယ်။ထိုင်ရှုမှရင်လားဈဉ္ဉံရှုမှရင်လားဈဉ္ဉံဒါကြောင့်ဈဉ္ဉံရှောင်ရင်းနဲ့ရောတရားမရနိုင်ဘူးလား။တရားတွေမတွေ့နိုင်ဘူးလား။တရားသဘောလေးတွေမသိနိုင်ဘူးလား။ဒါကြောင့်ဈဉ္ဉံရှောက်တဲ့အခါမှာလည်းပဲထိုင်ပြီးရှုသလို ရှုတဲ့အခါမှာတကယ်ကိုစူးစူးဆိုင်ဆိုင်ရိုးရိုးသေးသေးနဲ့ရှုမှတ်ဖို့ရမလိုဘူးလားနော်အဲ့ဒီတိုင်းသာရှုမှတ်သွားရင်ဒီခုနှစ်ရက်အတွင်းမှာပဲတရားသဘောလေးတွေခုပြောတယ်တဘာဝတင်္ကထတာမညဆိုတဲ့တရားသဘောတွေဒီတဲ့ပို့ပြီးတော့လည်းပဲအနိစ္စဒုက္ခအနတ္တဆိုတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေဒီဉာဏ်နေအစဉ်စဉ်ဖြစ်ပြီးတော့ဟောပါရမီပြည့်စုံရင် သောတပတ္တိမညာပူညာဆက်ရောက်ပြီးတော့အပယ်ဆင်းရဲတွေကမလွတ်နိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ရှုမှတ်တဲ့အခါမှာအထူးအာယုံစိုက်ပြီးတော့ကိုယ်စိတ်တွေဘယ်မှမသွားအောင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးနေအောင်အထူးသတိကပ်ပြီးရှုမှတ်တယ်လို့ဈဉ္ဉံရှုမှတ်တဲ့အခါမှာလည်းပဲအဲ့ဒီတိုင်းသာရှုမှတ်ကြည့်ပါတမာရီဖြစ်တာလည်းမြန်ပါတယ်ဈဉ္ဉံမှာတမာရီဖြစ်တာဉာဏ်လိုပဲ အဲ့ဒီတမာရီဟာလည်းပို့ပြီးတော့ခိုင်မြဲစေပါနောက်ပြီးတော့တမာရီအားကောင်းရင် ရှုမှတ်နေရင်လည်းပဲစောစောကပြောတယ်ဘုန်းကြီးပြောတယ်ကြွားတဲ့ခံမရွေသဘောလေးတွေသိမယ်သို့မဟုတ်ပုံသဘောလေးသိမယ်သို့မဟုတ်လေသဘောလေးသိမယ်အဲ့လိုသိနေပြီဆိုရင်ဒါအမှန်သိတယ်လားအမှားသိတယ်လားအမှန်သိတယ်မူတမ္မာဒိဋ္ဌိကိုမလားမိစ္ဆာဒိဋ္ဌိကိုမလားအဲတမ္မာဒိဋ္ဌိပဲတကယ်ကိုအမှန်သိအမှန်မြင်သွားတယ် အဲ့ဒါတရားကိုမြင်သွားတာတဘာဝကိုမြင်ပြီဆိုရုံဏကိုမြင်တော့တာဆက်ရှုနေရင်အဲ့ဒီတဘာဝလေးကပေါ်လာလိုက် ရှုလိုက်ပြောက်သွားလိုက်နောက်တစ်ခါပေါ်လာလိုက်ရှုလိုက်ပြောက်သွားလိုက်နောက်တစ်ခါပေါ်လာလိုက်ရှုလိုက်ပြောက်သွားလိုက်နဲ့မြဲတဲ့တရားလားမမြဲတဲ့တရားလားအဲ့ဒီမမြဲတဲ့သဘောတွေကိုဉာဏ်သက်ဝင်သွားရင်မြတ်စွာဘုရားကတဗ္ဗေသင်္ခါရအနိစ္စလို့ဟောသလားနေစ္စလို့ဟောသလား အဲအနိစ္စဆိုတာမြဲတာလားမမြဲတာလားယုတ်တရားနဲ့တရားတွေမမြဲဘူးလို့မြတ်စွာဘုရားဟောတာနဲ့ခုကိုယ်တိုင်ရှုရင်တွေ့တာနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီလို့ရှိရင်ဝမ်းသာမလားဝမ်းနည်းမလားအဲ့ဒီဝမ်းသာမှုပီတိကိုသာဆက်ရှုဝမ်းသာစိတ်လေးနဲ့ဆက်ရှုပြီးပြီးပေါ်ရအာယုံလေးတွေရှုသွားရင်အဲ့ဒီလိုရှုရင်းနဲ့ပဲကိလေသာအသောကုန်ခံပြီးယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဘုန်းကြီးတို့ယောဂီများ တရားသိဉာဏ်လူတွေပွန့်မြောက်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဒါကြောင့်မို့ဈဉ္ဉံဣရိယာပုနဲ့ရှုမှတ်တဲ့အခါမှာလည်းပဲအထုတတိထားပြီးတော့ကြောင်းကြစိုက်ပြီးတော့ရိုးရိုးသေးသေးနဲ့ရှုမှတ်ပွားများ အားထုတ်သွားလို့ရှိရင်မိမိတို့သိလို့တဲ့အသိဉာဏ်တွေဈဉ္ဉံတွေကနေပြီးတော့အလုံးတွေ့ပါလိမ့်မယ်မိမိတို့သိလို့တာတွေအလုံးသဘောကျသွားပါလိမ့်မယ်တကယ်ကိုအဖြစ်ပြဉာဏ်တွေကောင်းကောင်းကြီးရှင်းရှင်းလင်းလင်းကြီးတွေ့လာပါလိမ့်မယ် အဲ့ဒီကနေဆက်ပြီးတော့ဘုန်းကြီးတို့ထိုင်ရှုတဲ့အခါမှာလည်းပဲဈဉ္ဉံဣရိယာပုရဲ့တတိအားတမာရီအားတွေကအထိုင်ဣရိယာပုမှာအများကြီးကျေစုပြုပါလိမ့်မယ်။အဲဒီကြတော့အထိုင်မှာလည်းပဲတဏှာကြီးထိုင်ရတာလည်းမောဟတဏှာကြီးထိုင်ရတာလည်းမောဟအဲဒီမှာအထိုင်ဣရိယာပုမှာလည်းခိုင်ခိုင်မြဲမြဲကြီးရှုမှတ်နိုင်သွားပါလိမ့်မယ်။အဲလိုရှုမှတ်ပြီးတော့တရားသဘောတွေလည်းအားလုံးသိမြင်သွားပါလိမ့်မယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များမြတ်စွာဘုရားဟောတဲ့ဒီဣရိယာပဋ္ဌာပိုင်း ခုဒါဘုန်းကြီးကကိစ္စတော်ကသွားတဲ့အမူအရာလေးရှုပုံလေးကိုပဲပြောနေတယ်ဒီသွားတဲ့အမူအရာလေးကိုဒီလိုစိစိဆက်ဆက်ပြောထားပြီးပြီဆိုရင် ထိုင်တဲ့အမူအရာရက်တဲ့အမူအရာလျောင်းတဲ့အမူအရာဆိုတာဘာမှအထူးပြောစရာမလိုတော့အဲ့ဒီဟာလေးကိုသဘောလေးပြောသွားလိုက်တာနဲ့ကိုသဘောပေါက်သွားမယ်ဒါကြောင့်ဒီဈဉ္ဉံဣရိယာပုလေးကိုလည်းပဲထိုင်ရှုမှတ်တယ်လို့ရိုးရိုးသေးသေးနဲ့တတိတမာတိဖြစ်အောင်ငါကြိုးစားမယ် ဈဉ္ညာလျှောက်ရင်းနဲ့ဝိပဿနာဉာဏ်ဤပေါ်အောင်ငါကြိုးစားပြီးရှုမယ်လို့ဒီလိုနှလုံးသွင်းပြီးတော့ရှုမှတ်အားထုတ်ကြဖို့ပါဒါကြောင့်မြတ်စွာဘုရားကပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆာမိတိပါဇာနာတိဘိကဝေယံတော်များဥจิตသားတို့ပုဏ္ဏစာပရံရှုမှတ်ပွားများအားထုတ်ဖို့နောက်တစ်မျိုးကဘိက္ခုယဟန်တိဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည် ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစေမူလီကိစ္စမီတိသွားသည်ဟု၍ဘာသာနာတိတိဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း